ကြီးမားတဲ့အပြစ်ကျူးလွန်မိတာဘာကြောင့်လဲလို့ဆိုတော့စိတ်ထဲမှာအမိုက်မှောင်ကျသွားလို့ဒေါသအမိုက်မှောင်ကျသွားလို့အဲ့ဒီကမဟုတ်ဆိုဟာအဲ့ဒီမှာသေပြီးတော့တခါတည်းအဝီစီငရဲမှတတ်ပြီးကြရတယ်တဲ့ဒါကရှေးကတကယ်ဖြစ်ပျက်ခဲ့တဲ့အကြောင်းအရာမြတ်စွာဘုရားလက်ထက်ကအခုခေတ်မှာဒေါသကြောင့်အဲ့ဒါလိုဖြစ်တာတွေအများကြီးပေါ့အများကြီးပဲတော့ကြီးကြီးမားမားတကားတယောက် ဟိုရှိကတော့ तू ကအတော်ကြီးတဲ့ယာတုမှကိုပဲ तू ရခဲ့ဘူးတဲ့ပြီးတော့အဲဘွဲကလည်းတော်တော်ကောင်းတဲ့တော်တော်ထက်တန်းကြတဲ့ဘွဲရထားတယ်အဲ့ဒါတကြိမ်မှအမတန်ထင်ရှားကြောကြပြီးတော့အမတန်သီလသိက္ခာသမာဓိနဲ့ပြည့်စုံလို့တပြည်လုံးတနိုင်ငံလုံးဝိုင်းပြီးတော့ဆိုကြပါစို့ဘုန်းကြီးရောလူပါကြီးညိုလေးစားနေတဲ့ဆရာတော်ကြီးတစ်ပါး အဲ့ဒီဆရာကျော်ကြီးတစ်ပါးရှိ လာပြီးတော့ကိစ္စတစ်ခုနဲ့ပတ်သက်လို့စာတစ်ခုနဲ့ပတ်သက်လို့ပါပဲဘုန်းကြီးကလည်းအနာရှိနေတဲ့ဟာဥတော့ချပါရဲ့ဒါပေမဲ့လို့ဥချပိတာနဲ့မတ်တက်ရလိုက်တယ်မတ်တက်ရပြီးတော့အိုးဆရာတော်ကြီးကို သူရန်တွေးနေတာဟာဘုန်းကြီးဖြင့်ကြက်သီးဖြန်းဖြန်းထရဆရာတော်ကြီးကအမတန်ကြက်သီးခံတဲ့ပြည်စုံတဲ့ပုဂ္ဂိုလ်ကြီးဆိုတော့လေ လက်ကလေးအသာအောက်ချပြီးတော့ဖြာလေးလက်ကလေးထောက်ပြီးတော့အဲ့ဒါလေးကြည့်နေတယ်အဲ့ဒါဒီတကာကြီးလေပြောလိုက်ဆိုလိုက်တာမလေးဟောဒီတကာတော့အဝီသိတခါတည်းတမ်းမဲ့တကာပဲလို့ဘုန်းကြီးအနာနေပြီးတော့ကြည်နေရတယ်ဝင်ပြောလိုက်ချင်တာလေဘုန်းကြီးဩဆရာတော်ကြီးတောင်မှမပြောပဲငါပြောလို့ပဲဖြစ်မလဲကိုကိုကိုတော်တော်ထင်းရတယ်အဲ့ဒီတကာကြီးသူ့ကိုသူသူတိတ်ပြီးတော့တော်တယ်လို့သူထင်ထားတာကိုမလေး တကယ်အဓိပတိပုဂ္ဂိုလ်ကို तू ပြစ်မှားတာပဲဒေါသဒေါသအဲအခုတော့ तू လည်းမရှိပါဘူးဒီလောက်ဆိုလို့ရှိရင်တော့ဘယ်ရောက်လည်းမသိဘူးအဲ့ဒီတကကြီးအတော်ကြက်သိမ်းထားစရာကောင်းတဲ့အလုပ်ကိုလုပ်တာပဲတကယ်ပြီးတော့အဲ့ဒီဒေါသထွက်တဲ့အခါကအဲ့ဒါပြုတယ်သူဒေါသပြေသွားပြီလို့နောက်2ရက်3ရက်ကြာတော့အဲ့ဒါဆရာတော်ဖះဘာဖះညာဖះနဲ့လာပြီးခြေဆုံးလက်နဲ့လှုပ်တဲ့သဘောမျိုးလှုပ်တယ်อืมတော်တော်တတိထားစရာကောင်းတာပဲ ဒါကြောင့်မလို့အဲ့ဒီဒေါသပယ်ရှားပါတဲ့သူသာစိတ်ထဲမှာဝင်နေလို့ဒီဒေါသအငြင်းမေးတင်ပြီဆိုလို့ရှိရင်တော့မြောင်များစွာသောအပြစ်တွေကိုကျူးလွန်နိုင်တဲ့အတွေ့ကြီးမားတဲ့ဆင်းရဲမှုကိုပစ္စုပန်မှာရောတမလွန်မှာရောရနိုင်တယ်အဲ့ဒီဒေါသကိုဘယ်လိုပယ်ရမလဲမေတ္တာတရားရှေးရှုပွားပယ်ရှားပြပါဒတဲ့ပြပါဒဆိုတာအဲ့ဒီဒေါသပဲအဲ့ဒီပြပါဒကိုပယ်ခြင်းရဲ့ မေတ္တာပွားပါတဲ့မေတ္တာပွားတယ်ဆိုတာပို့တာတဏီပွားတာတဏီပေါ့ခွဲကြမယ်ဆိုရင်ပို့တယ်ဆိုတာကတော့တာမန်သဗေတတာတတ္တဝမှန်သမျှအဝိရာဟွန်တုဘေယံကိညာပါစေအပြာပိဇာဟွန်တုစိတ်ဆင်းရဲကိညာပါစေပြီးတော့ပါတယ်အာနိဃဟွန်တုကိုဆင်းရဲကိညာပါစေဒုက္ခိအတ္တနံပရိဟရန္တုမိမိကိုယ်ကိုချမ်းသာစွာ ဆောင်နိုင်ကြပါစေလို့ပါဇက်ကရွတ်ပြီးတော့ တတ္တဝါတွေစီမေတ္တာစိတ်ရောက်အောင်ပို့တာတာမန်ပဲပွားတယ်ဆိုတာကတော့သေချာချာကြကြနာနာထိုင်ပွားထိုင်ပြီးတော့တတ္တဝါအလုံးဖြစ်စေတတ္တဝါတစုဖြစ်စေမိမိသတ်မှတ်ထားတဲ့ပုဂ္ဂိုလ်တယောက်ဖြစ်စေစိတ်ထဲကအာယုံပြုပြီးတော့အဲ့ဒီပုဂ္ဂိုလ်ကျမ်းမာပါစေချမ်းသာပါစေကိုယ်ဆင်းရဲစိတ်ဆင်းရဲကင်းပါစေလို့အဲ့ဒီပုဂ္ဂိုလ်ချမ်းသာစေလို့တဲ့စိတ်ထားမိမိတဏ္ဍာမှာတဖွာဖွာအကျဉ်းချင်းအထက်ထအဖာမှဖြစ်ပွားအောင်ဆင်ញံနှလုံးသွင်းနေတာ အဲ့ဒါတော့ဆင်ញနှလုံးသွင်းပြီဆိုလို့ချင်းအဲ့ဒီပုဂ္ဂိုလ်ချမ်းသာစေခြင်းနဲ့အဲ့ဒီပုဂ္ဂိုလ်စုချမ်းသာစေခြင်းနဲ့တတ္တဝါအလုံးချမ်းသာစေခြင်းနဲ့စိတ်မိမိတဏ္ဍာမှာအကျဉ်းချင်းဖြစ်ပွားလာတဲ့အခါကျတော့ဒီကုံလုံးဟာငြိမ်ချမ်းအေးမြစိတ်အေးပြီးတော့အင်မတန်ကောင်းတဲ့ပီတိစာယုတ်တွေပီတိကြောင့်ဖြစ်တဲ့ယုတ်တွေဒီကုံလုံးပြန့်နှံ့နေတဲ့အခါကျတော့အဲ့ဒီပုဂ္ဂိုလ်လောက်ချမ်းသာတာလောက မရှိတော့ဘူးလို့တောင်ထင်ရတယ် အဲဒါလို့သာမေတ္တာပွားပြီဆိုလို့ရှိရင်တော့မေတ္တာကဒေါသရဲ့ဆန့်ကျင်မဲ့တရားဖြစ်တဲ့အတွက်ဒေါသကိုပိုင်နိုင်သည်နိုင်နိုင်သည်တဲ့ဒါကြောင့်မလို့မေတ္တာပွားပါမေတ္တာတရားရှေးရှုပွားပယ်ရှားပြပါတာမေတ္တာထင်စေပွားလျက်နေရှုလေကံဥစ္စာမေတ္တာထင်စေဆိုတာစိတ်ထားမှာမေတ္တာစိတ်ဖြစ်အောင်မေတ္တာပို့ပြောတာခုနပုံနီးပေါ့ပွားလျက်နေပွားလျက်နေဆိုတာမေတ္တာပွားနေတာပြောတာရှုလေကံဥစ္စာ ကံဥစ္စာဆိုတာကံသာလင်မိမိကိုယ်ပိုင်ဥစ္စာပဲလို့ရှုပါတဲ့ကမ္မတကာပြောတာကမ္မတကာကိုဘုန်းကြီးတို့ချမ်းမြေ့ရိပ်တာအဲ့ဒီကစာအုပ်စိမ့်လေးထဲမှာဘယ်လိုဘာသာပြန်ပေးထားလဲမိမိဤကောင်းမှု မကောင်းမှုသည်ဒါလင်ကိုယ်ပိုင်ဥစ္စာ ဖြစ်ကြပါတကားဟုတ်လားအဲ့ဒါလို့ကမ္မတကာလို့ဥပေက္ခပွားလိုက်ပါတော့တဲ့တကယ်လို့ တစုံတယောက်ပေါ်မှာထွက်နေတဲ့ဒေါသမပြေပြောက်ဘူးဆိုလို့ရှိရင်ဥပိ္ပခဘွားကမတကကုသမိမိရဲ့ကောင်းမှုမကောင်းမှုဒီတာလည်းမိမိရဲ့ကိုယ်ပိုင်ဥစ္စာရှိတယ်ဆိုတာဩသူကအခု ပြောလိုက်တာဟာငါ့ကိုသူမလေးမဆန့်ပြောလိုက်တာတုံးမအမနာပါပြောလိုက်တာဟာဆဲလိုက်ဆိုလိုက်တာထုလိုက်ရိုက်လိုက်တာဟာငါကံကိုကရှေးကသူ့ကိုဒီလိုလုပ်ခဲ့လို့အခုအတုံးလှဲ့နေနေငါခံရတာပဲငါဥစ္စာငါပြန်ရတာပါလားလို့ ကံတရားကိုဆင်ခြင်ပြီးတော့ဥပေက္ခဘာဝနာပွားလိုက်ပါတဲ့ဒါပြောတာရှုလေကံဥစ္စာဟုတ်ကဲ့လားဒီတော့အဲ့ဒါဘုန်းကြီးတို့ကဒီနေ့လက်တွေ့မေတ္တာပွားကြည့်အောင်သဗေတတ္တာတတ္တဝါမန္တမြဆိုတာလေလက်တွေ့ဒေါသကိုပယ်တတ်တဲ့နည်းပေးလိုက်မယ်နော်သဗေတတ္တာသတ္တဝါမန္တမြအဝေရာဟွန်တုအဝေရာ ဘေးရန်ကင်းကြပါစေအပြာပိစာဟွန်တုစိတ်ဆင်းရဲကင်းကြပါစေအနိကာဟွန်တုကိုယ်ဆင်းရဲကင်းကြပါစေဒုက္ခိအတ္တနံပရိဟရန္တုမိမိကိုယ်ကို နာစွာဆောင်နိုင်ကြပါစေအဲ့ဒီအထိကမေတ္တာပို့ဒါပေမဲ့လို့ရှေ့ကရုဏာရောမုဒိတာရောဥပေက္ခာရောတစ်ဆက်တည်းပဲပို့လိုက်ပွားလိုက်ကြအောင်ဒုက္ခမုစ္ဆန္တုဆင်းရဲခြင်းမှလွတ်ကင်းကြပါစေပါဒပါပို့တာကရုဏာပို့တာနော် ကရုဏာမှတ်ရင်ဖတ်ရင်မှားတယ်ဂယုဏဖတ်ရင်လည်းမှားတယ်ဘယ်လိုဖတ်မှမှန်လဲကရုဏာမှမှန်တယ်ယထာလတ္တတံပတ္တိတောမဟာဝိကိသန္တုယာပိသာစီစဉ်ချမ်းသာမှမကင်းကွာမယုတ်ရော့ကြပါစေနဲ့ဒါကပါဖို့တာမုဒိတာဖို့ကာမတကာ မိမိဤကောင်းမှု မကောင်းမှုသည်သာလျှင်ကိုယ်ပိုင်ဥစ္စာရှိကြပါတကားဒါကပါလေဥပေက္ခပွားတာအဲ့ဒီရှုလေကံဥစ္စာဆိုတာဒီဥပေက္ခပွားတာကိုပြောတာမိမိရဲ့ကောင်းမှု မကောင်းမှုဆိုတဲ့အလောက်ကံသည်ပင်လျင်မိမိရဲ့ဥစ္စာပဲသူတစ်ပါးဥစ္စာမဟုတ်ဘူးဆိုတဗ္ဗေတ္တာသဗ္ဗေတ္တာ

要靠。 တော့သဗ္ဗေတ္တအဝိရဝန္တုအပြပိစ္ဆဝန္တုအာနိကတုတိအတဏံပရိဟရန္တုဒုက္ခမုစ္ဆန္တုယထာလတ္တတံပတ္တိတောမာဝိကိသန္တုကာမတကအတိပ္ပယ်သိမသွားဘူးလားသိသွားတယ်အဲ့တော့နေ့စဉ်ပွားလို့မကောင်းဘူးလားကောင်းတယ်တဲ့မေတ္တာထင်စေပွားလျက်နေရှုလေကံဥစ္စာဆင်ခြင်များစေမိကောင်းစေ ပြောလေတဲ့လျော်သာဆင်ခြင်ပါတဲ့ဒေါသတရားရဲ့အကျိုးမဲ့ကိုဖြစ်စေပုံအပြစ်တွေကိုဆင်ခြင်ပြီးတော့ဒီဒေါသကို မရရအောင်ပယ်မှဖြစ်မယ်လို့ယောနိသောမနတိကာရအသင့်အင့်နှလုံးသွင်းဆင်ခြင်ပြီးတော့ပယ်ပါတဲ့ပြီးတော့ဒေါသကိုပယ်နိုင်အောင်ဒေါသနဲတဲ့ပုဂ္ဂိုလ်အဲ့ဒီဒေါသနဲတဲ့မိကောင်းဆွေကောင်းကိုပေါင်းသင်းမိဝဲပါတဲ့ဟိုတယောက်ကကိုမိတ်ဆွေကဒေါသနဲပြီဆိုလို့ရှိရင်ကို့မှာကအဲ့ဒီပုဂ္ဂိုလ်အချိန်ခတ်ပြီးတော့တဖြည်းဖြည်းဒေါသနဲမလာနိုင်ဘူးလားနဲလာနိုင်တယ် ဒေါသနဲ့တဲ့ပုဂ္ဂိုလ်ကိုပေါင်းတင်ဆက်ဆံပြီးသူနဲ့အတူနေပြီဆိုလို့ရှိရင်ကိုဒေါသထွက်ရင်ထွက်ရင်နဲ့သူ့ကိုရှက်မလာဘူးလားအဲရှက်လာတော့တဖြည်းဖြည်းဆင်ញင်းမလာဘူးလားအဲဆင်ញင်းလာတော့ဒေါသနဲ့နဲ့လာတယ်အဲ့ဒါလို့ဆိုလို့ရှိရင်ချမ်းသာများပြီးသားအောင်မိတော့နော်ဒါကြောင့်မိကောင်းဆွေကောင်းပေါက်ပါတဲ့ပြောလေသင့်လျော်သာဒေါသနည်းစေမဲ့စကားများကိုသာပြောပါဒေါသရဲ့အပြစ်တွေကိုဖော်ပြထားတဲ့စကားများကိုပြောပါစာများကိုဖတ်ပါ အဲ့ဒါလို့ဆိုလို့ရှိရင်ဒေါသပြေပြောက်တော့ပြေပြောက်ပါတယ်တဲ့ဗျာပါဒေါသပေကြောင်းပြ6ဝအထကထာတဲ့ဆိုကြောင်းကျိုးမမြင်ဆို အဲ့ဒီနေ့အပြင်မြတ်စွာဘုရားကအင်္ဂုတ်တုပါဠိတော်မှာတဏိပေးခဲ့သေးတယ်ဘုန်းကြီးပါဠိတွေမရွတ်ပါဘူးဘယ်လိုပေးခဲ့လဲလို့ဆိုတော့ဇုံတယောက်ပေါ်မှာကိုကဒေါသဖြစ်နေပြီဆိုလို့ရှိရင်တဲ့အဲ့ဒီပုံကိုရဲ့ကာယကံဝစီကံမနောကံသုံးပါးကိုမှုနှုတ်မှုစိတ်မှုသုံးပါးမှာကာယကံကောင်းတာလည်းတချို့ရှိတတ်ပါတယ်တချို့မှာဝစီကံကောင်းတာလည်းရှိတတ်ပါတယ်တဲ့ကိုပြုမှုအပြစ်ကင်းတာ သို့မဟုတ်နှုတ်ပြောဆိုအပြစ်ကင်းတာသို့မဟုတ်သူ့စိတ်ကလေးကကောင်းတာအဲဒါလိုတစ်မျိုးမျိုးရှိတတ်ပါတယ်တဲ့ဒါကိုယ်အပြုမှုကအပြစ်ကင်းတယ်ဆိုတာအပြစ်ကင်းတဲ့ကုသိုလ်လုပ်ငန်းတွေပဲကိုရီးလက်ရောက်လုပ်ပြီးတော့ရရေးရရေးဆောင်ရွက်တယ်သူများကိစ္စလိုက်ပြီးဆောင်ရွက်တယ်သာသနာကိစ္စကျောင်းရေးကံရေးဖျားရေးကိစ္စတွေဆောင်ရွက်တယ်တော်တော်အပြောကတော့ဆိုးတယ်စိတ်ထားကလည်းတိတ်တော့မဟုတ်လာဘူးအဲ့ဒါလို့ဆိုရင်နဲ့ရရေးရရေးကျောင်းရေးကံရေးဖျားရေးကို လက်တွေ့ဆောင်ရွက်တဲ့ကိုယ်အပြုမှုလေးကိုကွက်ကြည့်ပြီးတော့အော်သူဒီကုသူဒီလုပ်ငန်းတွေဒီကောင်းတာတွေရှိသားပဲလို့နှလုံးသွင်းပြီးတော့ဒေါသဖြေပါတဲ့တချို့ကြတော့တဲ့ကိုယ်အပြုမှုနဲ့စိတ်အကြံတွေကအပြစ်မကင်းမင်မကောင်းမင်ပဲလို့တဲ့နှုတ်ပြောလေးကချိုးချိုးသားသားနဲ့သူများအပြစ်မပြောဘဲနဲ့နားခံတာတဲ့စကားကိုပြောမျိုးကိုပြောတတ်တာရှိပါတယ်တဲ့စိတ်ကတော့စိတ်ကောက်စိတ်ညစ်စိတ်ညမ်းပဲဖြစ်ကောင်းဖြစ်ပါလိမ့်မယ်တဲ့အဲ့ဒါလိုပုံကများကြတော့လေသူ့ရဲ့နှုတ်ပြောလေးကိုပဲ ကွက်ကြည့်ပါတဲ့အေး तू သူများအပြစ် तू ကမပြောဘူးသူများပြောလို့ရှိရင်နားခံတဲ့စကားပဲ तू ပြောတယ်နားမချမ်းသာတဲ့စကားဘယ်တော့မှမပြောဘူးဒါလေးဖြင့် तू ဒီကောင်းကွက်ကြီးရှိတာပဲအဲ့ဒါလို့ဆိုပြီးမိမိဒေါသဖြေပြောက်ပါတဲ့ဟိုမကောင်းတဲ့အကွက်ကိုသွားမကြည့်ပါနဲ့မကောင်းတဲ့အကွက်သွားကြည့်ပြီဆိုလို့ရှိရင်တော့ပူဒေါသထွက်မှာပေါ့ကိုပြုမှုစိတ်စိတ်အကြံတွေမကောင်းဘူးဆိုရင်အဲ့ဒါကိုသွားမကြည့်ပါနဲ့တဲ့ဒါဖဲထားလိုက်ကောင်းကွက်ကလေးရွေးကြည့်ပါတချို့ကြတော့အပြောရလဲဆိုးတယ် အလုတ်ကလည်းဟာမကြဘူးသူများပဲရံပြူတဲ့အလုတ်မလိမ္မစာမခံမညာလုပ်တဲ့အလုတ်မျိုးဒါမျိုးတွေပဲလုပ်တယ်သို့တော့စိတ်ကတော့တကယ်စိတ်ရင်းကောင်းတယ်အဲ့ဒီလူမျိုးကြတော့တဲ့ကောင်းတဲ့စိတ်မနှောကံလေးအဲ့ဒီမနှောကံစိတ်ရင်းလေးကိုပဲကွက်ကြည့်ပြီးတော့အိုးအပြောဆိုအပြုတ်မှုသို့တော်လည်းပဲသူကစိတ်ရင်းကောင်းတာပဲသူစိတ်ကသူများပေါ်ကျင်နာတယ်တနာတယ်ကုညီတတ်တယ် သူများကောင်းကျိုးလိုလားတဲ့စိတ်ထားရှိတယ်လို့အဲ့ဒီစိတ်ကလေးဆင်ញံနှလုံးသွင်းပြီးတော့သူ့ပေါ်မှာဖြစ်နေတဲ့ဒေါသကိုဖြေပြောက်လိုက်ပါတဲ့တချို့ကြတော့အဲ့လိုတစ်ခုခုမဟုတ်ဘဲနဲ့နှစ်ခုကောင်းလည်းရှိတတ်ပါတယ်သုံးခုကောင်းလည်းရှိတတ်ပါတယ်တဲ့ကာယကံဝစီကံဝစီကံမနောကံအဲ့လိုနှစ်ခုကောင်းလည်းရှိတတ်ပါတယ်ကာယကံဝစီကံမနောကံသုံးမျိုးလုံးအပြည့်ကင်းစင်ကြဲပြီးတော့အင်မတန်ချစ်ခင်လေးစားတဲ့လေးစားအပ်တဲ့ပုံကူမျိုးလည်းရှိတတ်ပါတယ်တဲ့ကာယကံဝစီကံမနောကံသုံးမျိုးသုံးမျိုးလုံး ကိုယ်မြို့မှုနှုတ်ပြောဆိုစိတ်အကြံတွေအားလုံးအပြစ်ကင်းပြီးကောင်းနေတဲ့ပုံကိုမျိုးကြတော့တဲ့သူ့ဘောဒေါသဖြစ်ဆိုမနှဘာမှကိုဖြစ်เสียမရှိပါဘူးတဲ့အဲ့ဒီလူမျိုးကြတော့သူရဲ့ကံသုံးမျိုးကိုကြည့်ပြီးတော့တဲ့မိမိတဏ္ဍာမှာကုသိုလ်ဖြစ်အောင်နှလုံးသွင်းလိုက်ရုံပဲတဲ့အဲ့ဒါမျိုးကြတော့ဘာနဲ့တူတယ်လဲလို့ဆိုတော့နေပူပူကလာတဲ့ပုဂ္ဂိုလ်ဟာရေတွေပြည့်နေတဲ့ကံကြီးအဲ့ဒီကံကြီးရဲ့ဘိပ္ပပလဲမှလည်းပဲ အင်မတန်အုပ်အုပ်ဆိုင်ဆိုင်နဲ့တစ်ပင်ကြီးတွေကသာသာရရာရှိပြီးတော့ကံပတ်ပတ်လည်းမှလည်းငြိမ်းချမ်းလို့တိတ်ဆိတ်လို့ချမ်းမြေ့လို့ကံကြီးကလည်းရည်ရည်နဲ့ပြည့်လို့အေးချမ်းလို့အဲ့ဒီခါမှာမောမောနဲ့နေဘူးကလာတဲ့ပုဂ္ဂိုလ်ဟာတစ်ပင်ရိတ်ခဏနာပြီးတဲ့ကံနဲ့ဆင်းရေချိုးချိုးပြီးတဲ့အခါကျတော့အရိတ်ကောင်းတဲ့တစ်ပင်ရိတ်ကံမောမောကတစ်ပင်ရိတ်တရိတ်မှာလုံကြီးလေးဖြန့်ပြီးတော့တမဲတမိတ်ခံလေလေးတဖြူးဖြူးနဲ့အိတ်ဆက်လိုက်ရသလို အဲ့ဒါလိုပဲကံသုံးပါးသူတို့ရကောင်းတဲ့ကံသုံးပါးလုံးကိုစဉ်းကျင်နှလုံးသွင်းပြီးတော့မိမိမှာကုသိုလ်စိတ်နဲ့ချွေးသိပ်ပြီးတော့တမေးအိတ်လိုက်ပါတော့တဲ့ဟောမကောင်းဘူးလားဆိုလိုတာကောင်းတာတွေကြီးနှလုံးသွင်းပါဒါပြောတာမကောင်းတာတွေနှလုံးမသွင်းနဲ့လွန်ရင်တော့ကောင်းွက်ကိုကြည်ဒါပြောတာလူတို့တယောက်မှာကောင်းွက်တစ်ခုကတော့ရှိတယ်အဲ့တော့သူကောင်းွက်ကိုကြည့်ပြီးတော့မိမိရဲ့စိတ်ဆိုးမှုကိုဖြေပြောက်ပါတဲ့မကောင်းွက်တွေကိုအသာဖဲထားလိုက်ပါတဲ့ မကောင်းဘူးလားသိကောင်းတယ်နော်သိကောင်းတာမြတ်စွာဘုရားနှီးပေးတာအဲ့ဒါကိုဒီမှာဘုန်းကြီးကဘုန်းကြီးကအကျဉ်းချုပ်ပြောတာကိုမချစ်သူထိုသည်လူဤစင်ဖြူစိတ်ထားကိုနှုံများကိုစဉ်းစားရွေးချယ်ဒေါသပယ်လော့အကယ်၍မြတ်သုံးမလုံးမင်းမဖြူစင်သောဟောပုဂ္ဂိုလ်တစ်မျိုးတစ်စားရှိစိတ်ထားကလည်းညံ့နေတယ်နှုတ်ပြောကလည်းပဲသူများအပြစ်တွေပြောပေါက်ပြောတယ် ကိုပြုမှုကလည်းသူမြမလေးမစားနဲ့ရန်တတလူပြုတာပြုရတဲ့သဘောပဲရှိတယ်တဲ့သူ့မှာကောင်းတာတစ်ခုမှကိုရွေးချယ်ပြီးဆင်ញံနှလုံးသွင်းစရာကိုမရှိဘူးတဲ့ဟောဒီလူလူကမရှိတတ်ဘူးလားလောကရှိတတ်တယ်အဲ့ဒါလိုလူမျိုးကြတော့တဲ့ကောင်းွက်ရှာမတွေ့တဲ့အခါကြတော့တနာလိုက်ပါတဲ့ဟောတနာစရာပုဂ္ဂိုလ်ပဲကာယဒုစရိုက်ဝစီဒုစရိုက်မနောဒုစရိုက်ဒုစရိုက်အစုံစုံပြုတ်ပြီးတော့မရဲပုံရောက်မဲ့ပုဂ္ဂိုလ်ပါတကားလို့တနာလိုက်ပါတဲ့ဒေါသဖြေပြောင်းနေမဟုတ်ဘူးလား ဒီလိုကမရနိုင်ဘူးလားရနိုင်တယ်ဘုရားရှင်ပေးထားတဲ့နည်းတွေဟာမဖြစ်တဲ့နည်းတစ်ခုမှမရှိဘူးလိုက်နာရင်ကြင့်ကြံရင်လက်တွေ့လုပ်ရင်အကုန်ဖြစ်တဲ့နည်းကြီးပဲအဲအဲ့ဒါလူတွေကဒီနည်းတွေမသိတာရဲ့သိတော့လည်းပဲမလိုက်နာကြတာတယ်ဒါကြောင့်အကျိုးမရကြတာဒါကြောင့်သုံးပါလုံးပင်မပြူစင်သောသူပင်တဏမြင့်မပွားသည်ငါးပါးဒေါသပေကြောင်းသည်ဆိုကိုမချစ်သူ ထောက်နောက်မြတ်စွာဘုရားကမိန့်ထားတယ် ဒေါသထွက်တယ်ဆိုတာတဲ့သူနဲ့သူမတည်ဘူးရံဖြစ်တယ်အချင်းများတယ်အချင်းပွားတယ်ဆိုတာတဲ့နှစ်ဦးလုံးမကောင်းလို့ဖြစ်တာတဲ့ဟုတ်ပါမလားနှစ်ဦးမကောင်းနှစ်ဦးလုံးမကောင်းလို့ဖြစ်တာတဲ့တဦးဦးကကောင်းနေရင်ဖြစ်ပါမလားအဲဂျိတ်ဟာတဂျိတ်แท้ဆိုလို့ရှိရင်ဆွဲချိတ်လို့ရမှာမရဘူးနှစ်ဖက်လုံးကရဲကြီးပဲဆိုရင်အချိတ်တော့တာပဲ အဲ့ဒါမြတ်စွာဘုရားမိန့်ကြတာသဗ္ဗေဝတေနပါပိယောယောကုတ္တပတိကုဇတိကုဋ္ဌမပတိကုဇံတောသင်္ဃာမေစီတိဒုရစယံယောအရှင်ပုဂ္ဂိုလ်သည်ကုဋ္ဌမိမိအားစိတ်ဆိုးသောပုဂ္ဂိုလ်ကိုပတိကုဇတိပြန်၍စိတ်ဆိုး၏တဲ့ဘယ်လိုပုဂ္ဂိုလ်လဲတော့ကိုယ်စိတ်ဆိုးတဲ့ပုဂ္ဂိုလ်ကို ပြန်စိတ်ဆိုးတယ်တဲ့အဲ့ဒီပုဂ္ဂိုလ်ဘယ်လိုလဲဆိုတော့ တသေဝါထိုပြန်၍စိတ်ဆိုးသောဒုတိယပုဂ္ဂိုလ်ဤသာလင်ပါပီယောယုတ်ညံမှုယုတ်မှမှုပါပေတည်းတဲ့ဟောသူကဆိုတယ်ပြန်ပြီးစိတ်ဆိုးတဲ့လူကဒုတိယလူကဆိုတယ်တဲ့ပထမလူတဲ့ဒုတိယလူက ပိုဆိုးတယ်တဲ့ဟုတ်ကဲ့လားဒုတိယလူပထမလူကလာပြီးဘလောက်ပဲဆိုဆဲနေဆိုနေရိုက်နေဒုတိယလူကအသာငြိမ့်နေလို့ရှိရဲ့ ဖြစ်ပါမလားအဲဘာမှရံရံပွဲတို့ဘာတို့ဘာမှဒီလိုအဲ့ဟုတ်လူဟာမောပြီးရင်ပြမယ်ဟုတ်ကလားအခဏအခဏပြောတဲ့တက္ကကြီးအခဏပြောတဲ့ဆရာတော်ကြီးကိုလာပြီးတော့အဲ့လိုစူပွက်နေတော့ဘုန်းကြီးကမှတ်မှတ်ရရပဲဒီဆရာတော်ကြီးကိုဒီတက္ကတယောက်ပဲအဲ့ဒါလို့အဲဒေါသနဲ့လာပြီးဆူဆူဆူတာပွက်တာဘုန်းကြီးတွေ့ဘူးကြားဘူးသိဘူးတခြားဘယ်သူမှမရှိဘူးအဲ့တော့ဘုန်းကြီးကသတ်မှတ်တယ်ဒီတက္ကလောကမှာအမိုက်ဆုံးပုံကိုပဲလို့ အဲ့လိုသတ်မှတ်တယ်အဲ့ဒါမှအဲ့ဒီကကြီးကဘာလုပ်နေနေဇရာတော်ကြီးကအသာငြိမ်ပြီးတော့အဲ့ဒါကျန်းလေးကိုဟုတ်တယ်ဖြာလေးကိုလက်ကလေးနဲ့အသာလေးထောက်ပြီးအဲ့ဒါလေးအသာစိုက်ကြည့်နောက်ကြတော့ဟောဒီတကမောတော့တော်တော့တော်သေးရဲ့ဥချပြီးသူဟာသူပြန်သွားတယ်တော်တော်တော်သေးကဲအဲ့ဒါဘာဖြစ်တယ်ဘာမှမဖြစ်ဘူးတကယ်လို့သာအဲ့ဒါဆရာတော်ကြီးက ဒကာကြီးမင်းဘယ်နဲ့ညံ့နေမြလုံးမယ်ဆိုလို့ရှိရင်အဲ့ဒီလူရထတန်ပိုးမအော်ပေဘူးလားအဲပိုးအော်အောင်မယ်ဒါနဲ့မကောက်လက်သိလက်မောင်းတော့တန်းလာအောင်မှဒီဒကာကြီးရတာသိဟုတ်တဲ့ဒကာမဟုတ်ဘူးစိတ်ကမှမှန်ရမ်းမသိပါဘူးအဲ့တော့ဆရာတော်ကြီးကငြိမ်နေတယ်ဟိုမြတ်စွာဘုရားကိုဗာရဒွါသဆိုတဲ့ပုံနာကြီးကသူကမြတ်စွာဘုရားကိုရံပြုဖို့ဝါဒပြိုင်မှုဝါဒတင်မှုအပြစ်တင်မှုလာရကနေပြီးတော့မြတ်စွာဘုရားကတရားဟောလိုက်လို့မို့လို့သဘောကျသွားတယ် သဘောကျတာတော့တခြားမဟုတ်ပါဘူးသူကမြတ်စွာဘုရားကိုဒေါနေမောနဲ့လာတယ်လာပြီးတော့စိတ်ဆိုးမှန်စွနဲ့ပြောတယ်ခေါရမမြတ်စွာဘုရားတဲ့ဘာကိုဖြတ်လို့ရှိရင်ချမ်းသာတယ်လဲတဲ့မိတာသူမိတာတော့ဂါထာလေးနဲ့ပေါ့ဘာကိုဖြတ်လို့ရှိရင်ချမ်းသာတယ်လဲဘာကိုတတ်လို့ရှိရင်ချမ်းသာတယ်လဲမြတ်စွာဘုရားဘုံနဲ့စိတ်ဆူလာတာသိတာဘုံနဲ့စိတ်မချမ်းသာဘူးတော်တော်ဆင်းရဲနေတာသိတယ်အဲတော့ ဗြဟ္မဏကြီးတဲ့ကောဒံစိတ်တဝါနာသောစတိ ကောဒံစိတ်တဝါဒုက္ခံတေတိကောဒံစိတ်တဝါနာသောစတိကောဒတ္တဝိတမူလတဝဒံပတန္တနိအရိယာမြတ်စွာဘုရားမိန့်ကြတယ်ဗြဟ္မဏဘုံနာကြီးကောဒံဒေါသကိုစိတ်တဝါဖြတ်နိုင်နေရှိသောဒုက္ခံချမ်းသာစွာသေတိအရာဤတဲ့ ဘုံနာကြီးတဲ့ချမ်းချမ်းသာသာအေးရရင်ဒေါသမထွက်စေနဲ့တဲ့ဟောဘာကိုဖျက်မှာလဲဒေါသဖျက်မှာဒေါသကြီးတဲ့လူတွေတော့သတိထားဟုတ်လားအဲ့လိုတော့မပြောဘူးနော်ဒေါသကိုဖျက်ပါတဲ့ဖျက်ရဲ့အိပ်ပျော်တဲ့ချမ်းချမ်းသာသာအေးရတဲ့ကောဒံစစ်တဝါနသောစတိတဲ့ကောဒံဒေါသကိုစစ်တဝါဖြတ်ပြေးသည်ရှိတော့နာသောစတိဆိုရင်မှုဆွေးမှုမရှိတော့ကြတဲ့ ဒေါသကိုဖြတ်နိုင်တယ်ရပ်နိုင်တယ်ထိတ်နိုင်တယ်သိမ့်နိုင်တယ်ဆိုလို့ရှိရင်စိုးရိမ်မှုဆွေးမှုမရှိဘူးတဲ့ဟုတ်သလားသိကြတာပေါ့ဒေါသမထိတ်နိုင်ဘူးဆိုဒေါသကြောင့်မပြောတင်တာတွေပြောမလုပ်တင်တာတွေလုပ်လောက်တာနဲ့အဲ့ဒီအကျိုးဆက်တွေကြောင့်စိုးရိမ်မှုဆွေးရတာတွေမရှိဘူးလားရှိတယ်အများကြီးပဲနောက်ဆုံးထောင်ထဲရောက်တန်းထဲရောက်အချိုးထဲရောက်နောက်ဆုံးကျိုးစင်တဲ့ဒီထိမရောက်ပြီဘူးလားအဲဒါကြောင့်မလို့ချမ်းသာခြင်းရင်ဒေါသကိုဖြတ်ပါပုံနာကြီးတယ်ဒေါသဖြတ်တာကိုပဲ ပညာရှိသူတော်ကောင်းများချီးမွမ်းကြပါတယ်တဲ့မြတ်စွာဘုရားကမိန်တယ်ပုံနာကြီးကငါဒီလိုပြောလိုက်ရင်ဂေါတမကငါ့ကိုဒီလိုပြန်ပက်လိုက်မယ်ဒီခါကျရင်ငါဂေါတမကိုအပြစ်တင်မယ်ဆိုပြီးလာတာဘုရားရှင်ကဒီလိုငြိမ်းချမ်းရေးတရားစီခေါ်လိုက်တဲ့အခါကျတော့ဘယ်နဲ့ဖြစ်သွားတခါတည်းဒေါသငြိမ်းသွားထိုင်းပြီးဥချတော့မလေးဟုတ်လိုက်တာရှင်ကြီးဂေါတမရှင်ကြီးဂေါတမဟုတ်လိုက်တာဟုတ်လိုက်တာဆိုပြီးနောက်ဆုံးတပြည့်ခံဘုရားရှင်စီယဟန်ဝတ်ပြီးတရားအထုတ်တော့ ယဟနာတောင်ဖြစ်သွားတယ်ဟုတ်ကလားဗရဒေါသပုံနာတယ်ဒီတော့သူညီတွေကသူ့ကိုအာမိစ္ဆာသူတို့အမြင်တော့မိစ္ဆာဒိဋ္ဌိအယူမှားပေါ့လေအယူမှားဖြစ်တဲ့ဂေါရမဘုရားစီသွားပြီးတပိခံယဟန်ပြုတယ်လို့ဆိုတော့မခံနိုင်လို့မလို့တယောက်ကလာတယ်ဒေါနမွန်းနဲ့မြတ်စွာဘုရားဆဲတယ်ဆဲတဲ့အခါကျတော့မြတ်စွာဘုရားကအသာငြိမ့်နေတယ်ငြိမ့်နေတော့ ိုပုံနာမောတဲ့အခါကျတော့မှမြတ်စွာဘုရားကဒီဟာမိတ်တာတတ္တေဝတေနပါပိယောယောကုဋ္ဌံပฏิကုဋ္စတိကုဋ္ဌံအပฏิကုဋ္စံတော့သင်္ဃမေဇိတိဒုဇယယမနာပုံနာယောအကျင့်ပုဂ္ဂိုလ်သည်ကုဋ္ဌံမိမိအားစိတ်ဆိုးသော ပုဂ္ဂိုလ်ကိုပฏิကုဋ္စတိပြန်ပြန်၍စိတ်ဆိုး၏တော့ထို၍ထိုပြန်၍စိတ်ဆိုးသောဒုတိယပုဂ္ဂိုလ်သည်တတော်ထိုပထမပုဂ္ဂိုလ်တဲ့ ပါပီယောပို၍ယုတ်ညံလာမိုင်မဲလှပေ၏ယောအရှင်ပုဂ္ဂိုလ်သည်ကုဋ္ဌာမိမိအားစိတ်ဆသောပုဂ္ဂိုလ်ကိုအဲကုဋ္ဌာမိမိအားစိတ်ဆသောပုဂ္ဂိုလ်ကိုအပတိကုဇံတော်ပြန်၍စိတ်မဆိုးသောသောထိုပုဂ္ဂိုလ်သည် သင်္ဃာမေစစ်ပွဲကြီး၌ဒုဇေယအောင်နိုင်ဖို့ရာခရင်သောစစ်ပွဲကိုဇေတိနာမှအောင်ပွဲရသည်မြည်၏တဲ့ဟောပါတယ်တော့ ကိုယ်လာဒေါသထွက်တဲ့ပုဂ္ဂိုလ်ကိုပြန်ပြီးတော့ဒေါသမထွက်ဘူးစိတ်မဆိုးဘူးဆိုလို့ရှိရင်တဲ့ဒီပုဂ္ဂိုလ်ဟာအောင်နိုင်ဖို့ရအင်မတန်ခရဲတဲ့စစ်ပွဲမှာအောင်ပွဲရလိုက်တဲ့ပုဂ္ဂိုလ်ပဲတဲ့ဟုတ်ပါမလားတာမန်တိုင်းပြည်ချင်းနိုင်ငံချင်းတိုက်နေတဲ့စစ်ကနိုင်ဖို့လွယ်သေးတယ်ဒီဒေါသရန်သူကိုနိုင်ဖို့ဆိုတာတော်တော်မခဲရင်ဘူးလားအင်မတန်ခဲရင်တာအဲ့ဒီအင်မတန်ခဲရင်တဲ့ဒေါသစစ်ပွဲကိုနိုင်လိုက်တာဟာတဲ့ အကောင်းဆုံးအနိုင်အနိုင်ပဲတဲ့မြတ်စွာဘုရားအဲ့ဒါပုံနာဟောလို့ပုံနာလဲသဘောကျလေဒီပုံနာလဲယဟန်ဝတ်တယ်ယဟန်ဝတ်တရားအထုတ်တော့နောက်သူတို့ရဲ့ညီပုံနာတယောက်လာပြန်နဲ့တကယ်လူမျိုးတွေနော်ဒေါသကုမာယာအမျိုးတဲ့အဲနောက်ဆုံးလာတဲ့ပုံနာကတော့သူကသူ့နာမည်ကိုကမြတ်စွာဘုရားကိုရှေးရှေးပုံနာတဲ့ပုံပြီးအဆဲတန်လို့သူ့ကိုအကောတကဗြမဏလို့နာမည်တတ်ထားတယ်အဆဲတန်နဲ့ပုံနာတယ် အဲ့ဒီအဆဲတန်တဲ့ပုံနာအကြောင်းတော့ဘုန်းကြီးပြောနေလို့ရှိရင်တရားတွေရှည်သွားလိမ့်မယ်ဆင်းရဲငြိမ်းအေချမ်းသာရေးတရားစာအုပ်ထဲကြည့်ပြီးတော့နော်ကြံညွှန်းလိုက်မယ်ဘယ်ထက်ကြည့်ရမလဲဆင်းရဲငြိမ်းအေချမ်းသာရေးခရိယာနေဟောတဲ့တရားစာအုပ်ထဲကြည့်ပြီးတော့ကဲဒီမှာဆောင်းဖို့လောင်ချစ်ပွဲစုမြတ်ထွက်သူကို တုံမူအမျက်ပြန်မထွက်ကအောင်ခဲနိုင်ခဲ့စစ်မြေတဲ့ဝဲအောင်ပွဲရသည် သူဟုမြည်ရှင်မကြည်စိတ်ခက် အမျက်ထွက်သူထိုသည်လူနှင့်အတူပြန်လျက်မျက်မှန်ထွက်ကမျက်မှန်ထွက်သောရှေ့တဲ့နောက်လူမိုက်သောဟူ၏ဟောအခုနတရားတော်မဟုတ်လားအဲ့ဒီတရားတော်ကိုမန္လိဆရာတော်ဘုရားကြီးကလင်္ကာစီထတာမကတွေကလင်္ကာတဲ့ဆိုလောင်းချစ်ပွဲစုလောင်းချစ်ပွဲစု ကောဒဗျာပါဒကောဒပြီးတော့ဥပနာဥပနာဟဆိုတာယံညှိုးဖွဲ့တာယံညှိုးဖွဲ့တာလည်းအမှန်တော့ဒေါသပဲမဟုတ်ဘူးလားဘာထုလဲဒေါသနဲ့ဥပနာဟကောဒနဲ့ဥပနာဟဘာထုလဲဒေါသကောဒကချက်ချင်းစိတ်ဆိုးပြီးတော့ဟောစိတ်ဆိုးရလဲပျောက်သွားရောပြီးသွားရောအဲ့ဒီလူပြန်ပြီးတော့လက်ဆွဲပြီးတော့နှုတ်မဆက်နိုင်ဘူးလားနှုတ်ဆက်နိုင်တယ်နိုင်ငံရေးသမားတွေလောက်ကြတယ်ဟုတ်ကလားနှုတ်ဆက်နိုင်တယ်အပြုံးမပြတ်ဘူး ဟိုဟိုရွေးကောက်ပွဲကြတော့စင်မောကနေပြီးတော့ဟိုလူအပြည့်ရဒီလူအပြည့်ရတွေပြောလိုက်တာမရစရာဘူးအဲရွေးကောက်ပွဲပြီးပြီဆိုတဲ့အခါကျတော့တယောက်တယောက်လက်ဆင်းလို့ဆက်လို့ပိုင်ပါရီနဲ့လှုပ်လို့ဒီတော့ရန်ညိုးဖွဲ့တာအဲ့ဒါအဲ့ဒါလို့မဟုတ်ဘူးတဲ့ရန်ညိုးဖွဲ့တယ်ဆိုတာတရစ်တရစ်တရစ်တရစ်စိတ်ထဲမှာဒီဒေါသဟာမပြေပြောင်းနိုင်မဲနဲ့စိတ်ကိုဖွဲ့ချီထားတာဥပနာဟာဥပစိတ်ကိုကပ်၍နာဟဖွဲ့ချီထားတဲ့တရားဥပနာဟာ စိတ်ကိုကပ်၍ဖွဲ့ချထားတဲ့တရားဆိုတော့ပြေပြောက်နိုင်သလားတော်တော်နဲ့ပြေပြောက်နိုင်မယ်အဲ့ဒါမပြေပြောက်နိုင်တဲ့ဒေါသကိုပြောတာအဲသူလည်းဒေါသပဲဒီတော့အထက်ကဒေါသဖြေပြောင်းနေတဲ့အတိုင်းဖြေပြောင်းရင်ဒုဥပနာဟာမပြောက်ပေဘူးလားပြောက်တယ်ဒီမှာကတော့ယံညိုဖွဲ့တတ်တဲ့သဘော10မျိုးကိုပြောထားတယ်ဒါအာဂါတပฏิဝိနယတုတ်ကနံပါတ်1 3ဆိုတာ1ရက်2ရက်3ရက်ယံညိုဖွဲ့တတ်ပုံမိမိဤအကျိုးစီးပွားကို အကျိုးစီးပွားမဲ့ကိုပြုဘူးသူလို့အတိတ်တုန်းကငါအကျိုးစီးပွားမဲ့ပြုခဲ့တဲ့ပုံကိုပဲဆိုပြီးရန်ညိုးဖွက်တတ်တယ်တဲ့။နောက်အခုငါရဲ့အကျိုးစီးပွားကိုပြုလုပ်နေတဲ့ပုံကိုပဲလို့ပစ္စုပန်ကိုအာယုံပြုပြီးတော့လည်းရန်ညိုးဖွက်တတ်တယ်တဲ့။ဒါကဒီလူဟာနောင်ခါကြလို့ရှိရင်ငါတစုံတရာအကျိုးမဲ့ဖြစ်အောင် လုပ်မှာပဲလို့နောင်ခါမှာအနာဂတ်မှာအကျိုးမဲ့ဖြစ်အောင်လုပ်မှာကိုကြည့်ပြီးတော့လည်းဒီဒီလူပေါ်ရန်ညိုးထားတတ်တယ်တဲ့။အဲဒါလိုသုံးမျိုး နောက်မိမိချစ်ခင်သူဤအကျိုးစီးပွားမဲ့ကို ပြုကုသူ ပြုနေသူ ပြုမိသူရန်ညှို့ထားခြင်းမိမိခင်မင်သူရဲ့အကျိုးစီးပွားပြုခဲ့ဘူးလို့လည်းသူရန်ညှို့ထားတယ်အခုပြုနေလို့လည်းရန်ညှို့ထားတယ်နောက်ပြုမဲ့ပုံကိုမို့လို့လည်းရန်ညှို့ထားတယ်တဲ့နောက်မိမိရန်သူဤအကျိုးစီးပွားကိုပြုဘူးသူပြုနေသူပြုမိသူခုရန်ညှို့ထားခြင်းခင်မင်သူရဲ့ချစ်ခင်သူရဲ့အကျိုးစီးပွားမဲ့ကို မပြုစေခြင်းသလို့ ရန်သူဤအကျိုးစီးပွားကိုလည်းမပြုစေခြင်းဘူးရန်သူ အကျိုးစီးပွားဖြစ်အောင်မပြုစေခြင်းဘူးရန်သူအကျိုးစီးပွားဖြစ်အောင်မပြုစေခြင်းဘူးဆိုတော့ဒီစိတ်ဟာစိတ်ကောင်းလားစိတ်ဆိုးလားအော်စိတ်ကောင်းအော်မလေးရန်သူလည်းလူပဲမဟုတ်လားအဲလူဆိုတော့လူဟာလူတိုင်းလူတိုင်းဟာအကျိုးစီးပွားဖြစ်မှချမ်းသာမှကောင်းတာမဟုတ်လားအဲ့ဒါသူကကိုယ်နဲ့ဘယ်လိုပဲမတည့်နေနေ ကိုနဲ့မတည့်တာမတည့်တာတခြားပဲသူ့ချမ်းသာနေလို့ရှိရင်မကောင်းဘူးလားကောင်းတယ်အဲရန်ညှိုးဖွဲ့တဲ့လူကြတော့သူ့စိတ်ကိုကအဲ့ဒီလူအပေါ်မှာမကောင်းတဲ့စိတ်ဖြစ်နေတော့အဲ့ဒီလူကိုဘသူကအကျိုးစီးပွားလုပ်ပေးပေးအဲ့ဒါလုပ်မပေးစေချင်ဘူးဒီလူမချမ်းသာစေချင်ဘူးဒီလူချမ်းသာအောင်မကူညီစေချင်ဘူးအဲ့ဒါရန်ညှိုးထားလို့ဒါကြောင့်မိမိရန်သူ၏အကျိုးစီးပွားကိုပြုခဲ့ပြုလုပ်ပေးတဲ့လူပဲဆိုပြီးတော့ရန်ညှိုးဖွဲ့တယ်လောကမှာကိုယ်ပါဝင်ခြင်းမှာရှိတာသိ ကြည့်ပါတချို့များကိုနဲ့မတည့်တဲ့လူကိုတစုံတယောက်တခြားကိုမိတ်ဆွေတယောက်ကသွားကူညီလိုက်တာနဲ့အဲ့ဒီမိတ်ဆွေကိုမခေါ်ဘဲနေတာတော့မရှိဘူးလားရှိတယ်အဲ့ဒါမျိုးပြောတာဒါကြောင့်မိမိရန်သူရဲ့အကျိုးစီးပွားကိုပြုဘူးသူလို့ရန်ညှိုးဖွဲ့တယ်ပြုလုံနေသူလို့လည်းရန်ညှိုးဖွဲ့တယ်နောင်ပြုလုံမဲ့ရန်သူရဲ့အကျိုးစီးပွားကိုကုညီပြီးပြုလုပ်ပေးမဲ့ပုံကိုလို့ပဲဆိုပြီးတော့ရန်ညှိုးဖွဲ့တယ်တဲ့နောက်အရာမဟုတ်တည်နိုင် အမြတ်ထွက်တတ်ခြင်းတဲ့ တာဟုအာဂတပတိဝိနည်းသုတ်ဒေသနာတော်မှာနှစ်သုတ်ရှိတယ်၉ချက်ကိုပြတဲ့ဒေသနာတစ်ခု၁၀ချက်ပြတဲ့ဒေသဒေသနာတစ်ခု၉ချက်ပြတဲ့ဒေသနာကတော့အခုပြောခဲ့တဲ့ကိုယ်အထိပြီးသွားရင်ဆယ်ချက်ပြတဲ့ဒေသနာကတော့နောက်ဆုံးကအရာမရောက်အရာမရောက်ဒီနိုင်အရာမဟုတ်ဒီနိုင်အမျက်ထွက်ခြင်းဒါလေးပါတယ်အရာမဟုတ်ဒီနိုင်အမျက်ထွက်ခြင်းဆိုတာအမျက်မထွက်ရမှထွက်နေတာဒါပြောတာတော့စိတ်မဆိုးရမှဆိုးနေတာဥပမာခလိုက်တယ်နော်ဒီဖုန်းကြီးကလည်းကြာလှပြီအခုတိုင်တရားလည်းမဆုံးသေးဘူး မဟုတ်လားမဟုတ်လားကဲဒါဒါအရာဟုတ်ဒီနိုင်အမျက်ထွက်တယ်လားမဟုတ်ဒီနိုင်အမျက်ထွက်တာလားမဟုတ်ဒီနိုင်အမျက်ထွက်အဲ့ဒါမျိုးပြောတာမဟုတ်ဘူးလားအဲ့ဒါမျိုးပြောတာဘုန်းကြီးကဒီလောက်အညောင်းခံပြီးတော့ကြာကြီးခေါ်ခြင်းမမလားကိုင်းဘယ်ဟောခြင်းမမလဲဒါနဲ့ဘာလို့ဟောနေရတာလဲနာတဲ့လူကနာနေလို့ဟောနေတာပေါ့မဟုတ်လားနာတဲ့လူကနာနေလို့ဟောနေတာမနေ့ကမိုးရွာတယ် မိုးရွာတယ်အမေကတိလင်းနာဖြစ်တယ်ဟိုထမင်းကျွေးတဲ့လူတွေဆိုတော်တော်ဒုက္ခရောက်ကြမှာစားတဲ့ပုဂ္ဂိုလ်တွေလည်းမိုးရွာကြီးသွားတာဒီမိုးကလည်းတော်တကယ်ဒီနေ့မှရွာမှရွာပဲလေဟောဒါဆိုဒီဒေါသဆိုဘာဒေါသလဲခိုင်းမိုးကာလမိုးရွာမှာပေါ့မဟုတ်ဘူးလားမိုးရွာမှာပေါ့သူ့တဘာဝအလျောက်တဘာဝအချိန်ခါမှာရွာတာတော့စိတ်ဆိုရင်ဒါအရာမဟုတ်သေးနိုင်စိတ်ဆိုတော့ပေါ့ဟုတ်ကလားအဲအဲ့တော့ဒီလူဟာ တက်တက်တက်တက်ဒေါသကိုဝယ်ယူပြီးတော့ဆင်းရဲကိုအဲ့ဒါပိုက်ဆံပေးနေတာမဟုတ်ဘူးလားဆင်းရဲအဲ့ဒါပြောတာအရာမဟုတ်သေးနိုင် မြတ်ထွက်ခြင်းတဲ့ဒါမျိုးမရှိစေနဲ့တဲ့အဲပြီးခဲ့တဲ့ဒီမိမိအကျိုးစီးပွားကိုပြုပုသူပြုနေသူရန်ညှို့ဖွဲ့ထားခြင်းဆိုတဲ့အဲ့ဒီရန်ညှို့တွေလည်းဘယ်တော့မှမပြုပါနဲ့တဲ့အဲ့ဒီရန်ညှို့တွေဒေါသတွေပြေအောင်ဆိုလို့ရှိရင်အခုပြောခဲ့တဲ့ဤတွေကိုသုံးပြီးတော့ဖြေပြောက်ပါဟုတ်ကဲ့လားဒါဖုံညအဲ့ဒါအချင်းပြောတာနော်အချင်းညုတ်ချုံပြောရတာ ညှို့ညှို့ချုံပြောတော့တောင်တော်တော်ရှိတယ်ဗျာပါဒကောဒဥပနာဟပြီးသွားပြီအိမ်ကြတော့ဒီစာအုပ်ပြန်ကြည့်ခြင်းမှကြီးပြင်းမှာမဟုတ်ဘူးလားအမိုက်ပုံးနဲ့ရောက်ချင်းရောက်နေမှာတော်တော်ကြာရက်စားထုတ်ခြင်းထုတ်မှဒီစာရက်တရားအဲ့တော့အခုနေရညှင်းဆဲထားလိုက်မှဆိုအဘိဓဝိသမလောဘစာပြီးနံပါတ်၈ကကြောင်းကျိုးမမြင် ဖြစ်အောင်ပြခဲ့တဲ့နီးတွေနဲ့ဆင်ញင်သုံးနှပ်ပြီးတော့ဒေါသဥပနာဟာတွေပဲဖြောက်ပါတဲ့ဒီတော့ခွန်ကြီးတို့တရားသိရမယ်တရားသိဆောင်ဖို့ဖြစ်တဲ့ဓမ္မကြေးမုံတွင်တင်း၍စစ်ဆေးပါတန့်ရှင်းကြည်လင်ဆို န်းကြီးတို့တရားနာပရိသတ်ဟာစိတ်ထားဖြူဖွေးချမ်းသာရေးတရားတော်ဆိုတဲ့မြတ်စွာဘုရားရဲ့တရားတော်ထဲမှာကောင်းအကောင်းဆုံးအချက်တွေရွေးနှုတ်ပြီးဟောကြားတဲ့ဒီဒေသနာတွေကိုနာကြားပြီးတဲ့နောက်ဒေသနာတော်မှာလာတဲ့အတိုင်းမိမိတို့တဏ္ဍာမှာလောဘဒေါသမောဟဆိုတဲ့အညစ်အကြေးတရားတွေမကန့်ညရအောင်ဒေသနာမှာဖော်ပြတဲ့ဤတွေကျင့်သုံးပြီးတော့ညင်မဲနေတဲ့စိတ်တွေဖြူစင်အောင်ပြုလုပ်နိုင်ကြ၍စိတ်ထဲမှာအဖြူစင်တကအဖြူစင်ဆုံးဖြစ်တဲ့အရဟတမေညာအရဟတဖူညာအထိရရှိပြီးလင် ဆင်းရဲခတ်သိမ်းငြိမ်းရာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။ 1346ခုနှစ်သတင်းရွတ်လာပြီးကြော်ရှိရနေနေ့လေ3နာရီ55မှာဘုန်းကြီးတို့တရားဝဲစသည်တဲ့။ဘာတရားဟောရမလဲ။စိတ်ထားဖြူဖွေချမ်းသာရေးတရားဟောရမည်နော်။စိတ်ထားဖြူဖွေချမ်းသာရေးတရားဟောရမည်ဆိုတော့တရားပွဲဖွင့်တဲ့ဆောင်းပုံနဲ့ဖွင့်လိုက်ကြအောင်လို့ဓမ္မကြီးမုံတွင်တင်၍စစ်ဆေးပါဟုတ်လား 出担心几年。 လို့ရှိရင်ချမ်းသာတယ်စိတ်ညစ်မဲ့လို့ရှိရင်ဆင်းရဲတယ်စိတ်ညစ်မဲ့တယ်ဆိုတာစိတ်ထဲမှာလူကျင်တတ်မဲ့မှုလောဘအငြိအကျေးစိတ်ဆိုးစိတ်ပြတ်မှုဒေါသအငြိအကျေးမသိမှုမောဟအငြိအကျေးထောင်လွှားတက်ကြွနေမှုဘဝင်မြင့်နေမှုမာနအငြိအကျေးမနာလိုတဲ့အိတ်တအငြိအကျေးအငြိအကျေးဝန်တိုတဲ့မစ္စရိယအငြိအကျေးစိုက်တဲ့အငြိအကျေးတွေစိတ်ထဲမှာ ညှိကနေပြီဆိုလို့ရှိရင်အဲ့ဒီစိတ်ညစ်မဲတော့တာပဲတဲ့ဒီလိုဆိုလို့ရှိရင်မချမ်းသာတော့ဘူးဆင်းရဲတယ်အဲ့ဒီအငြင်းအကြေးတွေစိတ်ထဲမဝင်အောင် ကာကွယ်ထားနိုင်ရင် ဖြစ်စေ ဝင်လာတဲ့အခါမှာလည်းပဲချက်ချင်းကင်းစင်သွားအောင်စိတ်ဖြူစင်းသွားအောင်ကြိုးစားပြီးတုတ်တင်ရှင်းလင်းနိုင်ရင် ဖြစ်စေချမ်းသာတယ်ဒေါသအငြင်းပဲဝင်လဲဆင်းရဲတယ်မာနအငြင်းပဲဝင်လဲဆင်းရဲတယ်လောဘအငြင်းပဲဝင်လဲဆင်းရဲတယ်တဲ့ ဒါပြင်ဘယ်လိုမှချမ်းသာမလဲဟမ်လောဘဒေါသမောဟအငြင်းအမဲမဝင် စိတ်ဖြူစင်းနေမှပဲချမ်းသာမယ်တဲ့အဲဖြူစင်းအောင်လုပ်နိုင်မှုအရေးကြီးတယ်ကိလေညင်မဲ့စိတ်၌စွဲရုပ်လဲမကြည်ရွှင်ကိလေညင်မဲ့စိတ်မစွဲရုပ်လဲအေးကြည်ရွှင် စိတ်ညင်မဲ့လင်းဆင်းရဲပင် ဖြူလင်းချမ်းသာသည် ချမ်းသာရလူများလူဘို့ကိုကိုသိရမည်ချမ်းသာခြင်းတဲ့ပုဂ္ဂိုလ်ကိုကိုကိုသိအောင်ကြိုးစားတဲ့ကိုယ်စိတ်ပါဖြစ်နေတယ်ဆိုတာသိအောင်ကြိုးစားသိအောင်ပြန်ကြည့်ပေါ့သိခြင်းဘာလုပ်ရမလဲကိုကိုသိခြင်းများလူရှင်နေစဉ်စေရမည်ကိုယ်စိတ်ကိုနေစဉ်စစ်ဆေးနေစဉ်စစ်ဆေးစိတ်ညစ်ကြေလျှော်စေပြရမည်ဆို ကိလေညင်းမဲ့ကိလေညင်းမဲ့ စိတ်စိတ်အညစ်အကြေးတွေဖြူစင်အောင်လျှော်စေးခြင်းရင်ဘာလုပ်ရမလဲမဲဒီစိတ်ကို ဖြူစေလိုသော ထိုထိုအာယုံညင်မျိုးစုံနှင့်မကြုံတွေးစေမမွေစေပဲပြောင်းလေဖုံဖုံကောင်းအာယုံသည်နုလုံပတိညာချိန်ညှိလော့ိုးပြီးမေတ္တာသမထာနှင့်ပွားရာဝိပနိ6ရတွင်တင့်မြတ်ရာသုံးဖြူစိတ်ဖုံးသည်တလုံးချမ်းသာလိမ့်မည်တည်း ညင်မဲနေတဲ့စိတ်အစဉ်ဖြူစင်ခြင်းနဲ့ဆိုလို့ရှိရင်စိတ်ကိုညင်မဲစေနိုင်တဲ့အာယုန်နေနဲ့မကြုံအောင်မတွေ့အောင်နေရှောင်းနေပေါ့ဒီလူမြင်ဒေါသဖြစ်တတ်တယ်ဆိုလို့ရှိရင်အဲ့ဒီလူနဲ့မမြင်ရမတွေ့ရအောင်နေပေါ့ဒီအဝတ်အထည်လေးမြင်လိုချင်စိတ်လောဘဖြစ်တတ်တယ်ဆိုရင်အဲ့ဒီအဝတ်အထည်ရှိတဲ့ဆိုင်ကိုမသွားနဲ့ပေါ့ဒီရုပ်ရှင်ကကြောညာတွေ့ရင်ငါကတိတ်ကြည့်ကျင်တဲ့စိတ် ဖြစ်ပေါ်တယ်အဲ့ဒါကြည်ကျင်တဲ့စိတ်ဟာလောဘအငြင်းမဲပဲဒါကြောင့်မို့ဆင်းရဲတယ်ဆိုရင်အဲ့ဒီရုပ်ရှင်ကကြော်ညာနဲ့မတွေ့ရနေရမှန်နေပေါ့အဲ့လိုစိတ်ကိုညင်မဲစေတဲ့အာယုန်နေနဲ့မကြုံမတွေ့အောင်နေတဲ့တကယ်လို့ကြုံလာတွေ့လာပြန်လို့ရှိရင်လည်းအဲ့ဒီအာယုန်တွေပေါ်မှာအကုသိုလ်စိတ်အနေနဲ့လူကျင်တဲ့စိတ် တတ်မဲ့တဲ့စိတ်နှစ်သက်တဲ့စိတ်အနေနဲ့စိတ်ဆိုးစိတ်ပြတ်တဲ့စိတ်အနေနဲ့မဖြစ်အောင်မူလရကစိတ်ကိုပိုင်းဖြတ်ပြီးတော့ ဆုံးပြတ်ထားပါယုံတွေးစိတ်မမွေ့စေပဲပြောင်းလေဖုံမုံကောင်းအာယုန်ဤအဲ့ဒါလို့အာယုန်တစ်ခုခုအကြောင်းပြုပြီးလောဘဖြစ်တဲ့ဒေါသဖြစ်တဲ့မာနဖြစ်တဲ့ဆိုအဲ့ဒီအာယုန်ကနေပြီးတော့တဲ့ကုသိုလ်ဖြစ်စရာအာယုန်နေပြောင်းအာယုန်ပြုလိုက်ပါတဲ့ဘုရားတရားတန်ခါအာယုန်မိဘဆရာသမားအာယုန်ဒါနသီလဘာဝနာအာယုန်ကိုပြောင်းပြီးအာယုန်ပြုပြလိုက်တဲ့ ပြောင်းလေဖုံဖုံကောင်းအာယုန်ဤနုလုံပတိဉာဏ်ချိန်ညှိတော့နုလုံပတိအပြာမြန်အလှန်လှန်ဉာဏ်ချိန်ညှိဉာဏ်နဲ့ချင်းကြိမ်စဉ်းစားဝေဖန်မျှောမြင်စင်ကြင်သုံးသပ်ပြီးတော့စိတ်အငြင်းမဲမဖြစ်အောင်ဖြူစင်အောင်ကြိုးစားပါတဲ့နုလုံပတိဉာဏ်ချိန်ညှိလို့ပို့ပြီးမေတ္တာမေတ္တာဘာဝနာပွားပေးပါသမထာနှင့်သမထသမာရိယစေတဲ့သမထဘာဝနာပွားပေးပါဘွာယာဝိပါ ဝိပဿနာဘာဝနာပွားများအထုတ်ပေးပါတဲ့ဒီလိုဆိုလို့ရှိရင်တော့စိတ်တွေဖြူစင်းသွားမှာပါတဲ့ဒါကြောင့်အဲ့ဒီနီး6မျိုးတွေကတော့အကောင်းဆုံးနီးကတော့ဝိပဿနာဘာဝနာ ရှုပွားတဲ့နီးဟာအကောင်းဆုံးနီးပါပဲတဲ့အဲ့ဒီမှာစိတ်မင်းများကို ဖြူစင်စေသည့်နီး6မျိုးတဲ့ဆိုစိတ်မင်းများကိုဖြူစင်စေသည့်နီး6မျိုးတဲ့အဲ့ဒါဘုန်းကြီးကဒါတော့ရှိက တစ်ခေါက်ချပေးပါမယ်မဲသည့်စိတ်ကိုဖြူစေလိုသောထိုထိုအာယုံညစ်မျိုးစုံနှင့်မကြုံတွေ့စေမမွေ့စေပဲကြောင်းလေဖုံမုံကောင်းအာယုံသည် နုလုံပတိဉာဏ်ချိန်ညှိလော့ပုဗ္ဗိမေတ္တာသမထာနှင့်ပွားရာဝိပနိ6ရတွင်သင့်မြတ်ရာသုံးဖြူစိတ်ဖုံးသည်သက်လုံးချမ်းသာလိမ့်မည်တည်း So. စိတ်ကိုညင်မဲစေတဲ့ဥပကိလေသာတရားက16ပါးရှိတယ်တဲ့အဘိဇာဝိတမလောဘဗျာပါဒကောရဥပနာဟမေခပလာဒအိဒါမစ္စရိယမာယာသာထေယဓမ္မတာရံပမာနအတိမာနမဒပမာဒလို့16မျိုးရှိတယ်တဲ့စိတ်ကိုညင်မဲစေတာအဘိဇာဆိုတာသူတို့ဘာစီစဉ်ရလို့သမှု ရှေးရှုကြံစီခြင်း ဝိသမလောဘဆိုတာမတရားလောဘအလိုလောဘကြီးခြင်းပြာပါဒဆိုတာသူတစ်ပါးကိုဖျက်ဆီးလိုခြင်းကောဓဆိုတာစိတ်ဆိုးခြင်းဥပနာဟဆိုတာယဉ်ညိုးဖွဲ့ခြင်းမက္ခဆိုတာကျေစုကံခြင်းကျေစုချေဖြက်ခြင်းပလာဒဆိုတာမိမိရဲ့သားတွေကိုတက်ပြီးပြိုင်ခြင်းပလာဒအိတ်သာဆိုတာကိုယ့်ရဲ့သားမနာလိုခြင်းမစ္စရိယဆိုတာနှမျောတွန့်လိုခြင်းမာယာဆိုတာမိမိအပြစ်ဖုံးလွှမ်းလိုစိတ် တာထေယဆိုတာမရှိတဲ့ကုံရှိဟန်ဆောင်ပြီးဝါကြွားလူစိတ်ဓမ္မဆိုတာမာမနာခက်ထန်ကြမ်းတမ်းနေတာပါရမဆိုတာသူ့တဲ့တဆင်ကဲပြုလို့တဲ့စိတ်မာနဆိုတာထောင်လွှတ်တက်ကြတာအတိမာနဆိုတာတိတ်မာနကြီးနေတာမဒဆိုတာမှန်ရစ်နေတာပမာဒဆိုတာမေ့လျော့တာတဲ့ဒါကအဖြစ်များတဲ့16ပါးကိုပြောတာဒါပေမဲ့လို့ဒီလောက်မထင်ရှားတဲ့တခြား စိတ်ကိုညင်မဲစေတဲ့ဥပကိလေသာတရားတွေလည်းကိလေသာတရားတွေလည်းဥပကိလေသာတွေပဲ။ကဲသူပစ္စည်းကိုရလို့အဘိဇာသူပစ္စည်းကိုရလို့အဘိဇာအလို အဲ့ဒီ16ပါးတွေကဘုန်းကြီးတို့ဗျာပါဒကောဒဥပနာဟဆိုတဲ့စိတ်ဆိုးတယ်ရံညှိုးဖွဲ့တယ်ဆိုတဲ့အချက်အထိပြောပြီးပြီအခုပြောရမှာကမေခပလာဒမေခပလာဒသူကျေးဇူးကိုခြေဖြတ်တာကျေးစွတ်တာကျေးဇူးကမ်းတာမေခပလာဒမိမိတဲ့သာသူကိုတက်ပြီးတော့ဂုံပြိုင်တာအဲ့ဒါပြောရမေခကျေးဇူးခြေဖြတ်တယ်ဆိုတာကျေးစွတ်တာ ကျေးဇူးရှိမှကျေးစွတ်တယ်တဲ့ကျေးဇူးမရှိကျေးမစွတ်ဘူးတဲ့ဒါလည်းမှန်တာပဲကျေးဇူးမရှိရင်ကျေးဇူးကမ်းစရာစွတ်စရာကိုမရှိတော့ဤလူဘဝလူလောက၌ညာနာတံပစဉ်ကင်းမရှင်မဲ့ကတိညုတကတဝေတိမတိတတ်သူလူမသမာထိုများစွာတို့ချမ်းသာစည်းဝါလျော်ပါရင်ရင်မြဲမခိုင်ဘူးဓမ္မဂရိုင်းစေရေကြာဖြာရေတို့တရေမညို့ဘုံရောင်တို့လျက် တရေမတိုးဘုံရောက်ညှိုးလျက်တကူနေညာဆုလပမာယုတ်တစွာဤမြတ်စွာဘုရားအင်္ဂုတ္တရနိကေမှာဘလို့ဟောခဲ့လဲဆိုတော့ဒွေမေဘိက္ခဝေဒုံလဘာလောကေကတမေဒွေယောစပုပ္ပကာရီယောစကတိညုကတဝေဒီတဲ့ဘိက္ခဝေယဟန်များတို့ လောကေလောက၌ဣမေဒွေပုဂ္ဂလာဤပုဂ္ဂိုလ်နှစ်ယောက်တို့သည်ဒုံလပါရှားပါသဖြင့်ရာခဲ့သောပုဂ္ဂိုလ်တို့ပေ၏ပုဂ္ဂိုလ်နှစ်ယောက်ပုဂ္ဂိုလ်နှမျိုးနှစ်စာရာခဲ့တဲ့ပုဂ္ဂိုလ်တွေတဲ့ရှားပါတဲ့ပုဂ္ဂိုလ်တွေပဲတဲ့အဲ့ဒါလိုပုဂ္ဂိုလ်မျိုးဟာ မပေါ်မြဘူးတဲ့ရှားပါတယ်ဆိုတော့အဖို့တန်တယ်ပေါ့ပေါ်မြရင်တော့လည်းပဲအဖို့မတန်ဘူးပေါ့ကတမေတွေအဘယ်နှစ်ယောက်တို့ဤဟုမူကား ပုဗ္ဗကာရီရှေးဥစွာကျေးဇူးပြုလေရှိသောယောစာအကျင့်ပုဂ္ဂိုလ်သည်လေအတ္ထိရှိ၏ကတင်ညူကတဝေဒီသူတစ်ပါးပြုတဲ့ကျေးဇူးကိုသိ၍သူတစ်ပါးပြုတဲ့ကျေးဇူးကိုတုံ့ပြန်ဆန်သောယောစာအကျင့်ပုဂ္ဂိုလ်သည်လေအတ္ထိရှိ၏ဤမေတွေဤနှစ်ယောက်တို့ပေသည်တဲ့နှစ်ယောက်တဲ့လောကမှာရှားပါတဲ့ပုဂ္ဂိုလ်နှစ်ယောက်သူတစ်ပါးကို ဘာမှမျှော်လင့်ချက်မထားဘဲနဲ့သူတို့ဘာချမ်းသာရင်ပြီးရောဆိုတဲ့သဘောနဲ့သူတို့ဘာအပေါ်မှာလက်ဥကူညီပြီးတော့နှုတ်အဖြစ်ဖြစ်စေ စိတ်အဖြစ်ဖြစ်စေကိုယ်အဖြစ်ဖြစ်စေဝတ္ထုကြီးငွေအဖြစ်ဖြစ်စေတနည်းနည်းနဲ့လက်ဥကျေစုပြုကူညီတတ်တဲ့ပုဂ္ဂိုလ်မျိုးဆိုတာတဲ့အင်မတန်မှရှားပါတယ်တဲ့အင်မတန်မှရှားပါတယ်တဲ့တစုံတရာမျှော်လင့်ချက်နဲ့လောက်ကြတဲ့ပုဂ္ဂိုလ်မျိုးဒီလိုပုဂ္ဂိုလ်မျိုးပဲရှိတယ်တဲ့နောက်ထို့အတူပဲ မိမိပေါ်မှာသူတစ်ပါးပြုတဲ့ကျေးဇူးကိုသိပြီးတော့အဲ့ဒီကျေးဇူးကို ပြန်ဆက်တဲ့ပုံကိုမျိုးလည်းပဲရှားပါတဲ့ပုံကိုမျိုးပဲသူတစ်ပါးစီကကျေးဇူးပြုတာတော့လက်ခံပြီးမိမိကကျေးဇူးပြန်ပြုရမယ်အလှည့်ကြတော့ကျေးဇူးမပြုခြင်းပဲကျေးဇူးမပြုပဲမသိပဲနေကြတဲ့ပုံကိုယ်တွေပဲများတတ်တယ်တဲ့ကျေးဇူးကိုတတိယပြီးသိရှိနေသည့်တိုင်အောင်လည်းပဲအဲ့ဒီကျေးဇူးကို ပြန်ဆက်ဖို့ ကျေးဇူးတုံ့ပြန်မှုကြိုးစားတဲ့ပုဂ္ဂိုလ်ရှားတယ်။ဒါကြောင့်မလို့ဒီပုဂ္ဂိုလ်မျိုးဟာရှားပါလို့ဖုတ်တန်တဲ့ပုဂ္ဂိုလ်တွေပထမဆုံးသူတို့ဘာပေါ်မှာကျေးဇူးပြုတဲ့ပုဂ္ဂိုလ်ရဲ့မိမိပေါ်ပြုတဲ့ကျေးဇူးကိုသိရှိပြီးတော့ပြန်လီဆက်ဖို့ရာအခွင့်ရှားပြီးတော့ကြိုးစားပြီးကျေးဇူးဆက်တဲ့ပုဂ္ဂိုလ်ရှားပါတဲ့ပုဂ္ဂိုလ်နှစ်ယောက်ပဲတဲ့ဘယ်လိုဘယ်လိုပုဂ္ဂိုလ်တွေပဲများတတ်တယ်လဲလို့ဆိုတော့ ကျေးဇူးတင်ထားတဲ့ကျေးဇူးကိုပြန်ပြီးတော့မဆက်တဲ့အပြင်ကျေးစွတ်တတ်တဲ့ပုဂ္ဂိုလ်ကျေးဇူးကမ်းတတ်တဲ့ပုဂ္ဂိုလ်တွေပဲများတတ်တယ်တဲ့အဲဒါလို့ကျေးဇူးကိုမသိတဲ့စိတ်ရဲ့တင်တဲ့ကျေးဇူးကိုပြန်ပြီးတော့တုံ့ပြန်လို့တဲ့တုံ့ပြန်တုံ့ပြန်ခြင်းနဲ့စိတ်မရှိတဲ့စိတ်ရဲ့အဲ့ဒီစိတ်တွေဟာဒါညင်မဲစိတ်အညင်မဲတွေပဲတဲ့ဒီစိတ်အညင်မဲတွေစိတ်ထဲဝင်ပြီဆိုလို့ရှိရင်မချမ်းသာဘူးတဲ့အဲ့ဒါလိုပုံကူမျိုးဟာဘယ်တော့မှမကြည့်ပွားဘူးတဲ့ သူတို့ဘာပေါ်ကျေးဇူးပြုလေရှိတဲ့ပုဂ္ဂိုလ်